အခန်းကြီး၄အငယ်၁မှ၁ငါနေဘုခနေဇာမင်းကြီးကြားမှလိုက်သည်မြေကြီးတပင်လုံး၌အရရနေ၍အတီးတီးခြားခြားသောဘာသာစကားကို ပြောသော လူမျိုးတကားတို့တင်တို့၌ငြင်ဝတ်ချမ်းသာခြင်းများပြားစေသော မြင့်မြတ်တော်မူသောဘုရားသခင်သည်ငါ၌ပြုတော်မူသော နမိတ်လက္ခဏာအံ့ဘွယ်သော အမှုတို့ကို ပြခြင်းငှာငါအလိုရှိ၏ နိမိတ်လက္ခဏာတော်သည် အလွန်ကြီးပေ၏။အံ့ဘွယ်သောအမှုတော်လည်းတန်ခိုးနှင့် ပြည့်စုံပေ၏။ဘုရားသခင်၏နိုင်ငံတော်သည်ထာဝရနိုင်ငံဖြစ်၏။အာဏာစက်တော်လည်းကမ္ဘာအဆက်ဆက်တည်တော်မူ၏။ငါနေဗုခဒ်နေဇာသည်နန်းတော်၌ငြိမ်ဝပ်စွာနေ၍စည်းစိမ်ကြီးစဉ်အခါ၊ကြောက်မက်ဘွယ်သောအိပ်မက်ကိုမြင်၍၊သာလွန်ပေါ်မှာအိပ်လျက်စိတ်ထဲမှာအာရုံပြုသောရူပါရုံအားဖြင့် တုန်လှုပ်ခြင်းသို့ငါရောက်လေ၏ထိုကြောင့်အိမ်မက်အ내ကိုငါအားဖော်ပြစေခြင်းငှာဘာဘူးလုံပညာရှိအပေါင်းတို့ကိုအထံတော်သို့တွင်းစေဟုငါအမိန်တော်ရှိသည့်အတိုင်းမာကုပညာရှိဗေဒင်တပ်ခလရေဆရာအနာဂတိဆရာတို့သည်ဝင်ကြလျင်ငါမြင်မဲ့သောအိမ်မက်ကိုသူတို့အားပြပြောတော်လဲသူတို့သည်အ내ကိုမဖော်မပြနိုင်ကြနောက်မှ ငါကိုးကွယ်သောဘုရား၏နာမအားဖြင့်ဘေလတရှာဇာဟု ခေါ်သမုတ်၍တန်ရှင်းသောဘုရားသခင်၏ဝိညာဉ်တော်နှင့်ပြည့်စုံသောဒံယေလသည်ငါထံသို့ဝင်လာလျင် အချင်းမာကုဆရာချုပ်ဘေလတရှာဇာတင်းသည်တန်ရှင်းသောဘုရားသခင်၏ဝိညာဉ်တော်နှင့်ပြည့်စုံသည်ကို၎င်းနက်နဲသော အရာရှိသည်များတို့ကို ဖွင့်ပြနိုင်သည်ကို၎င်းငါသိ၏ တို့ဖြစ်၍ငါမြင်မဲ့သောအိမ်မက်ဤအ내ကိုဖော်ပြလော့ငါအိပ်ပျော်စဉ်တွင်မြင်မဲ့တီကားငါကြည့်ရှု၍မြေကြီးအလယ်၌အရက်မျက်လှသောတစ်ပင်တပင်ရှိ၏ထိုအပင်သည်ကြီးပွား၍ခိုင်မာခြင်းသို့ရောက်၏မိုးကောင်းကင်သို့ထိ၍မြေကြီးစွန်းတိုင်အောင်ထင်ရှား၏အရွက်လဲလှ၏တရဝအပေါင်းတို့စား၍ဝါလောက်သောအသီးနှင့်ပြည့်စုံ၏မြေတိရစ္ဆာန်တို့သည် ထိုတစ်ပင်အရိပ်၌ခိုကြ၏အခက်အလက်တို့၌ကောင်းကင်ငှက်တို့သည်နားနေကြ၏ငယ်73မှ78အိပ်ပျော်၍မြင်မဲ့စဉ်တဖန်ငါကြည့်ရှုပြန်လျင်တစ်ပင်ဆောင်ဒီဟုသောတန်ရှင်းသူတယောက်သည်ကောင်းကင်မှဆင်းလာ၍တစ်ပင်ကိုလှဲလော့အခက်တို့ကိုခုတ်လော့အတီးရွက်တို့ကိုလှုပ်ချွေလော့တရိษံတို့သည်တစ်ပင်အောက်ကထွက် ငှက်တို့သည်လည်းအကိုင်းအခက်ထဲကသွားကြစေ။သို့သော်လည်းမြေ၌စွဲသော အမြစ်နှင့်တကွသင့်ငုတ်ကိုခြွင်းထား၍သံကြိုး၊ကြေးဝါကြိုးနှင့်ချည်နှောင်သကဲ့သို့နုသောမြက်ပင်ထဲ၌ရှိစေလော့။ခုနစ်နှစ်ပတ်လုံးမိုဃ်းစွတ်ခြင်းကိုခံ၍တိရစ္ဆာန်တို့နှင့်အတူဆက်ဆံလျက်၊မြက်ပင်ကိုစားစေလော့။လူစိတ်သဘောပျောက်၍တိရစ္ဆာန်စိတ်သဘောနှင့် ပြည့်စုံစေလော့။အကြောင်းမူကား၊အမြင့်ဆုံးသောဘုရားသည် လောကီနိုင်ငံကိုအုပ်ဆိုးတော်မူသည်ကို၎င်း ပေးလိုသောသူတို့အားပေးတော်မူသည်ကို၎င်းရုပ်မာသောသူတို့ကိုချီးမြှောက်၍နိုင်ငံကိုအပ်ပေးတော်မူသည်ကို၎င်းတရဝါတို့တိနာလျာသော အခွင့်ရှိစေခြင်းဟာတစ်ပင်ဆောင်တို့သည်ဤသို့စီရင်ကြပြီတန်ရှင်းသူတို့သည် အမိန်တော်ကို ပေးကြပြီဟုဟစ်ကြော်လေ၏ထိုတို့ငါနေဘုခနေစာမင်းကြီးသည် မြင်မဲ့ရပြီယခုတွင်အချင်း ဘေလတရှာဇာငါမြင်သောအိမ်မက်အနက်ကိုဖော်ပြလော့ငါနိုင်ငံတွင်ပညာရှိအပေါင်းတို့သည်အနက်ကိုငါအားမဖော်မပြနိုင်တော်လဲတင်းဒီတန်ရှင်းသောဖျားသခင်ဤဝိညာဉ်နှင့်ပြည့်စုံ၍ဖော်ပြနိုင်သည်ဟုငါသည်ကိုမြင်သောအိမ်မက်ကိုဒံယေလအားပြန်ပြော၏အငယ်19မှ22ထိုအခါဘေလတရှာဇာအမည်ရှိသောဒံယေလသည် တနာရီလောက်မိန်မောတွေဝေ၍စိတ်ပူပန်လျက်နေ၏ရှင်မြင်းကအချင်းဘေလတရှာစာအိမ်မက်အနက်အတိပေကြောင့်ပူပန်သောစိတ်မရှိပါနှင့်ဟုမိန်တော်မူ၏ဘေလတရှာစာကလည်းအရှင်စောကိုရောကိုမုံသောရန်သူတို့အပေါ်၌အိမ်မက်အနက်ရောက်ပါစေသောမြင်မဲ့တော်မူစဉ်တွင် ကြီးပွား၍ခိုင်မာထသော မိုးကောင်းကင်သို့ထိ၍ မြေကြီးတပြင်လုံး၌ထင်ရှားထသောအရွက်လှလျက်တရဝါအပေါင်းတို့စား၍ဝလောက်သောအသီးနှင့် ပြည့်စုံထသော မြေတရိษံတို့သည် အောက်၌နေကြသဖြင့်အခက်အလက်တို့၌ကောင်းကင်ငှက်များမိခိုနားနေရာ ဖြစ်သောတစ်ပင်သည် အရှင်မင်းကြီးကိုရောပင်ဖြစ်ပါ၏ကိုရောသည်ကြီးပွား၍ခွန်အားနှင့် ပြည့်စုံတော်မူ၏ဘုံစည်းစိမ်တော်ကြီးမြင့်၍ မိုးကောင်းကင်သို့ထိ၏အာနာဇက်တော်လည်းမြေကြီးစွန်းတိုင်အောင် ရောက်တော်မူ၏အငယ်23မှ29တစ်ပင်ဆောင်တန်ရှင်းသူတယောက်သည်ကောင်းကင်မှဆင်းလာ၍တစ်ပင်ကိုခုတ်လဲဖျက်ဆီးလော့သို့တော်လည်းမြေ၌ဆွဲသောအမြင့်နှင့်တကွတင့်ငုတ်ကိုချွင်းထား၍တန်ကြိုးကြေးဝါကြိုးနှင့်ခြီနောင်တကဲ့သို့ နုသောမြက်ပင်တဲ၌ရှိစေလော့ခုနှစ်နှစ်ပတ်လုံးမိုးဆွခြင်းကိုခံ၍မြေတရိษံတို့နှင့်ဆက်ဆံစေဟုဆိုသည်မှာအမြင့်ဆုံးသောဘုရားသခင်စီရင်တော်မူ၍အရှင်မင်းကြီးအပေါ်၌ရောက်ရသောမြင်မဲ့တော်မူချက်၏အ내ဟုမူကားကိုယ်တော်သည်လူစုတဲကနှင်ထုတ်၍မြေတရိษံတို့နှင့်အတူနေရာချကြလိမ့်မည်အမြင့်ဆုံးသောဘုရားသည်လောကီနိုင်ငံကိုအုပ်စိုး၍ ပေးလိုသောသူတို့အားပေးတော်မူသည်ကို ကိုယ်တော်မသိမမှတ်မှီကာလ၊ခုနစ်နှစ်ပတ်လုံးနွားကဲ့သို့မြက်ကိုစား၍မိုဃ်းစွတ်ခြင်းကိုခံလျက်နေရမည်။သင့်မြစ်၊သင့်ငုတ်ကိုခြွင်းထားစေခြင်းငှါစီရင်ကြသည်အရာမှာ၊ကောင်းကင်ဘုံသည်အုပ်စိုးကြောင်းကို ကိုယ်တော်သိပြီးသောနောက်၊နိုင်ငံတော်သည် လက်တော်မှမရွေ့ဘဲတည်လိမ့်မည်။သို့ဖြစ်၍အရှင်မင်းကြီး၊အကျွန်ုပ်စကားကို နာယူတော်မူပါ တရားသောအမှုကိုပြုခြင်းဆင်းရဲသောသူတို့ကိုတနာခြင်းအပြင်ဒုစရိုက်အပြစ်တို့ကိုပယ်ဖြတ်တော်မူပါ ထိုတို့ပြုလျင် ချမ်းသာရကောင်းရတော်မူလိမ့်မည်ဟုဒံယေလလျှောက်ထား၏အငယ်28မှ33ထိုအမှုအရာ အလုံးစုံတို့သည် နေဘုခနေဇာမင်းကြီးအပေါ်သို့ ရောက်သည့်အကြောင်းကတစ်ဆက်နှစ်လလွန်ပြီးတော့ ဗာဗုလုန်နန်းတော်ပေါ်မှာစင်ကြံသွားလျက်ဤမျိုးကားငါနိုင်ငံတီယာငါရွှေဘုံတော်ကိုချီးမြှောက်ရာဘို့ငါတကူအာနုဘော်အားဖြင့်ငါတီလုတ်သောဗာဗုလုန်မြို့ကြီးမဟုတ်လောဟု မွဲ့ဆို၏ထိုစကားကိုမွဲ့ဆိုစဉ်ပင် ကောင်းကင်မှတယောက်သောအတန်ဟုမူကားအိုနေဘုခနေဇာမင်းကြီးနားထောင်လော့နိုင်ငံတော်သည်တင့်လက်မှရွေသွားပြီ တင့်ကိုလူစုတဲကနှင်ထုတ်၍မြေတရိษံတို့နှင့်အတူနေရာချကြလိမ့်မည်အမြင့်ဆုံးသောဖျားသည် လောကီနိုင်ငံကိုအုပ်ဆိုး၍ပေးလိုသောသူတို့အားပေးတော်မူသည်ကိုမင်းကြီးမတိမမှတ်မီကာလခုနှစ်ပတ်လုံးနွားကဲ့သို့မျက်ကိုစားလျက်နေရမည်ဟုအတန်ဖြစ်လေ၏ထိုစကားနှင့်ညီနေဘုခနေဇာ၌ချက်ချင်းဖြစ်၍လူစုတဲကနှင်ထုတ်ကြလင် သူသည်နွားကဲ့သို့မြက်ကိုစား၍မိုးဆွခြင်းကိုခံသဖြင့်ကိုအမွှေးသည် ရွှေလင်းဒအတောင်ကဲ့သို့၎င်းလက်သေးခြေသေးတို့သည်ငှက်ခြေသေးကဲ့သို့၎င်းဖြစ်၏အငယ်34မှ39ကာလအချိန်စေသောအခါငါနေဘုခနေစာသည် ကောင်းကင်သို့မျှော်ကြည့်၍တတိရပြန်လျင် အမြင့်ဆုံးသောဖျားကို ကောင်းကြီးပေး ထာဝရအသက်ရှင်တော်မူသောဖရာကိုချီးမွမ်းထောမနာပြု၏။အာနာတော်သည်ထာဝရအာနာဖြစ်၏။နိုင်ငံတော်သည်ကဘာဆက်ဆက်တည်၏။မြေကြီးသားအပေါင်းတို့သည် ရှေ့တော်၌အဘယ်မျှမဟုတ်တကဲ့သို့ဖြစ်ကြ၏။ကောင်းကင်ဘိုခြေတို့၌၎င်း၊မြေကြီးသားတို့၌၎င်းအလိုတော်ရှိသည့်အတိုင်းစီရင်ပြုပြင်တော်မူ၏။လက်တော်ကိုအဘယ်သူမျှမစည်းတားနိုင်။အဘယ်သို့ပြုသည်နည်းဟု ကိုတော့ကိုဆိုနိုင်သောသူမရှိထိုအခါငါစိတ်ပဂတိဖြစ်ပြန်၍ငါနိုင်ငံဤအတရေဘုယမန်ကဲ့သို့ တင့်တယ်ခြင်းအယောင်စင်းနှင့်ပြည့်စုံ၍တိုင်ပင်သောမူတော်မတ်တော်တို့သည်ညီလာခံဝင်ကြလျင်ငါဤအာနာတည်မြဲတည်ငါဘုံအာနုဘော်လေယခင်ထက်တိုးပွား၏ယခုတွင်ငါနေဘုခနေစာသည်ကောင်းကင်ဘုံ ဤအရှင်ဘုရားသခင်ကိုချီးမွမ်းထောမနာပြု၏စီရင်ဖန်ဆင်းတော်မူသမျှသောအရာတို့သည်တစ္ဆာနှင့်ပြည့်စုံ၍တရားနှင့်ညီလျော်ကြ၏မာနထောင်လွှားသောသူတို့ကိုနှိမ်ချခြင်းဟာတတ်နိုင်တော်မူ၏ဟု အမိန်တော်ကိုအရရက်သို့ပြန့်စေတော်မူ၏